ဥပေက္ခသံဘောဇဉ်မနေ့ကသမာဓိသံဘောဇဉ်ခေါ်ပြီးဒီနေ့ဥပေက္ခသံဘောဇဉ်ဥပေက္ခသံဘောဇဉ်တရားတရားအထွေနေရာမှာတော့အမတန်သိမ်မွေးတဲ့တရားတစ်မျိုးတတော်ကိုသိမ်မွေးတဲ့တရားတစ်မျိုးပေါ့နိဗ္ဗာန်နဲ့မှားနိုင်တဲ့တရားတစ်မျိုးပါပဲဥပက္ခသံဘောဇဉ်တရားဆိုတာဒါသိသိချာချာစိစိဆက်ဆက်နားထောင်မှုပါပဲ။ သန္တံဝဣဇတံဥပေက္ခသံဘောဇင်ကံအတ္တိမေဣဇတံဥပေက္ခသံဘောဇင်ဂောတိပသနာတိအာသန္တံဝဣဇတံဥပေက္ခသံဘောဇင်ကံနန္တိမေဣဇတံဥပေက္ခသံဘောဇင်ဂောတိပသနာတိယထာသာအလုပ္ပနန္တဥပေက္ခသံဘောဇင်ကတာဥပ္ပါဒောဟောတိတင်္စပသနာတိ ယထာသဥပ္ပနာသဥပေခာတံဘောဇင်ကတာဘာဝနာပါရိပူရိဟောတိတင်စပသနာတိဘေကဝေယဟန်တို့ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်ဟောယောဂီပုဂ္ဂိုလ်သည်ဣဇတံကိုတွင်တန်တာ၌တန်တံထင်ရှားရှိသောဥပေက္ခာသံဘောဇင်ကဥပေက္ခာသံဘောဇင်တရားကိုမူလေမေဃာဤဣဇတံကိုတွင်တန်တာ၌ ဥပေက္ခာသံဘောဇင်ကောဥပေက္ခာသံဘောဇင်တရားသည်အတ္တိရှိဣတိဤသောပဇာနာတိပိယမိဣဇတံကိုတွင်သန္တာ၌အသတံထင်ရှားမရှိသောဥပေက္ခာသံဘောဇင်ကဝဥပေက္ခာသံဘောဇင်တရားကိုမူလီမေငါဤဣဇတံကိုတွင်သန္တာ၌ဥပေက္ခာသံဘောဇင်ကဥပေက္ခာသံဘောဇင်တရားသည်နတ္တိမရှိသေးပေဣတိဤသောပဇာနာတိပိယမိယထာသအကျင့်ဖြင့်အဖြစ်လီ အနုပ္ပန္နသာရှေ့ကမဖြစ်ဘူးသိသော ဥပေက္ခတံဘောဇင်ကသာ ဥပေက္ခတံဘောဇင်တရားဤဥပ္ပါဒောယခုအသစ်တဖန်ဖြစ်ပေါ်၍လာခြင်းသည်ဟောတိဖြစ်၏တင်စားသူအသစ်ဖြစ်ပေါ်လာတဲ့အကြောင်းကိုလည်းပါဇနာတိသိရမည်ယထာသအကျင့်ချင်းအဖြစ်လိဥပ္ပန္နသာဖြစ်ပေါ်ပြီးသောဥပေက္ခတံဘောဇင်ကသာဥပေက္ခတံဘောဇင်တရားဤ ဘဝနာပါရိပူရိမိမိသားတာ၌အပြည့်အစုံပွားများပြီးသည်ဟောဒီဖြစ်၏တင်စထောပွားများပြီးတဲ့အကြောင်းကိုလည်းပဇာနာတိသိရမည်ဣတိဤသို့ဥပေက္ခာတံဘောဇင်ကာတဥပက္ခာတံဘောဇင်တရားဤဥပ္ပတိန်ဖြစ်ပေါ်အခြင်းအရာကိုဒေသတိကရုဏာရှိသောပညာအဖြစ်ဟောကြားတော်မူခဲ့ပါပေသတည်း မိမိသန္တာမှာဥပ္ပခသံဘောဇဉ်တရားဖြစ်နေရင်ဖြစ်မှသိရမယ်နံပါတ်1ချက်မိမိသန္တာမှာဥပ္ပခသံဘောဇဉ်တရားတွေလောဝမဖြစ်သေးဘူးဆိုရင်မဖြစ်မှသိရမယ်ဒါနံပါတ်2အချက်မိမိသန္တာမှာဥပ္ပခသံဘောဇဉ်တရားတွေဟာရှေ့ကတဲ့ပုံမထူးခြားပြီးတော့ဖြစ်ပေါ်လာတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီထူးခြားစွာ ဖြစ်ပေါ်လာတဲ့အကြောင်းကိုသိရမယ်ဒါနံပါတ်3အချက်နံပါတ်4အချက်က မိမိတန်တာမှာဥပ္ပခာတန်ဖို့စဉ်တရားတွေအကျိန်ဖန်များစွာဖြစ်ပေါ်ပြီးပြီဆိုရင်ငါတန်တာမှာဥပ္ပခာတန်ဖို့စဉ်တရားတွေကျိန်ဖန်များစွာဖြစ်ပေါ်ပြီးပြီလို့သိရမယ်ဘယ်နှချက်သိရမှာတော့သိတာကဘယ်နှချက်မသိတာကဘယ်နှချက်ရှိသလဲอืมရိုင်းပြီးဖြေတာပဲနော်မသိတာကတစ်ချက်သိတာကသုံးချက် မိမိသားဓမ္မဖြစ်ရင်ဖြစ်မှန်းသိရမယ်မဖြစ်ရင်မဖြစ်မှန်းသိရမယ်ရှိကတည်းတုတ်တယ်ပြီးဖြစ်ပေါ်လာရင်လည်းဖြစ်မှန်းသိရမယ်အပြည့်အစုံဖြစ်ပြီးပြီဆိုရင်လည်းဖြစ်မှန်းသိရမယ်မသိတာကဘယ်နှချက်ရှိတယ်သိတာကတရားအမှုမမှန်မဲ့ဆိုရင်ဒီလိုပဲဥပေက္ခဥပေက္ခဆိုတာဘာကိုပြောတာလဲယောဂီတို့ ဥပက္ခဥဥပြီးတော့ပက္ခပပက္ခကထားထားရလားဒါမျိုးလားဥပက္ခမဟုတ်ဘူးဥပက္ခဥပါရှိရှိသောအိခတဥပက္ခဖာရတယ်ဥပက္ခဒီနေရာမှာတော့တတရမင်းဇတုပက္ခလို့ခေါ်တယ်တတရမင်းဇတုပက္ခဆိုတာဟာအကောင်အဆုတ်တရားနှစ်ခုရဲ့ခလဲမှာအငြင်းမျှထားတဲ့သဘောဒါဆိုလိုတယ် ဒုက္ခဒုက္ခနှစ်ဖက်သို့မလိုက်ဘဲနဲ့ဘဲမလိုက်တဲ့သဘောတရားပေါ့ဘဲမလိုက်တဲ့သဘောတရားကို ဥပ္ပခါလို့ခေါ်တယ်လောကမှာဘဲမလိုက်တဲ့ပုဂ္ဂိုလ်ဆိုတာအလွန်ရှားတယ်တရားရှိတဲ့ပုဂ္ဂိုလ်မှဘဲမလိုက်ပဲနေတယ်ဥပ္ပခါတံဘောစဉ်တရားဖြစ်ပေါ်လာရင်လက္ခဏာအနေနဲ့သိရမယ်ရာသခေါ်တဲ့ကိစ္စအနေနဲ့သိရမယ်ပြစ္စုပ္ပန်သဘောတရားအနေနဲ့သိရမယ် မိမိခန္ဓာကိုမိမိတန်တာမှာဖြစ်ပေါ်လာတဲ့တရားတရားတစ်ခုကတော့အယုမတန်တရားဖြစ်เสียဘာမှမရှိပါဘူးဒီတရားဟာဖြစ်ပြီးပြီးမဖြစ်သေးဘူးဒါဘက်ကိုနားလည်ဖို့လိုတာပါပဲရှေ့ကတည်းပို့ပြီးတော့တုတ်တိုက်ပြီးဖြစ်ပေါ်နေဖြစ်ပေါ်မှန်းသိရမှာပေါ့အာလုံးပြည့်ပြည့်စုံစုံပဲမိမိတန်တာမှာဒါတွေဟာအာလုံးဖြစ်ပြီးပြီဆိုရင်လည်းဖြစ်ပြီးမှန်းသိရမှာပေါ့တကယ်ညာထက်မှထင်ရှားတဲ့တရားတစ်ခုကတော့ဇေဝေဇဘာဖြစ်เสียဘာမှမရှိဘူးဒီမိမိအနေနဲ့ အမည်နာမကလေးကိုမပိတ်တာလို့သာရှိရမှာပေါ့သဘောအမှန်ကတော့ဒီယောဂီတွေကသိထားရမှာပေါ့ဒါကဘာခေါ်တယ်ဒါကဘာခေါ်တယ်ဆိုတာကတော့ဒါပရိယတ္တိနဲ့ပဲထက်ကလာတဲ့အမည်နာမလေးကိုတော့ကိုကမပိတ်တာဘူးပေါ့တရားနာကြလာပြီဆိုရှင်တော့ဒါကဘာကိုခေါ်တာပဲဆိုတာနားလည်ထားရတယ်အမတန်သိမွေးတဲ့တရားမျိုးဥပက္ခသဘောစဉ်တရားရဲ့လက္ခဏာသဘော ဥပေက္ခသံဘောဇင်ကဥပေက္ခသံဘောဇင်ဘုရားသမဝါဟိတလက္ခဏောရှင်ဘက်တရားတို့ကိုညီမြတ်စွာဆောင်ထားခြင်းလက္ခဏာရှိ၏အညီအမျှဖြစ်စေခြင်းလက္ခဏာရှိ၏ဥပေက္ခခေါ်တဲ့တတရမစ္စုတုပ္ပခါနဲ့ရှိနေတဲ့စိတ်စတသိက်ဆိုတဲ့နာမ်တရားတွေရှိတယ်စိတ်စတသိက်နာမ်တရားတွေအချင်းချင်းအပြန်အလှန်ရှင်တွဲပြီးဖြစ်ပေါ်လာသောတရား ရှင်တယ်ဆိုတာသူဖြစ်ရင်ဒီပြင်တရားတွေလည်းသူနဲ့တွဲဖက်ပြီးတော့ပါလာတာတွေအဲ့ဒါကို ရှင်တယ်လို့ခေါ်တယ်အဲ့တော့စိတ်စရတိနာတရားဆိုတာဟာစိတ်ဖြစ်ရင်စရတိတရားတွေတွဲပြီးတော့ပါတယ်စရတိတရားတွေပါလာတဲ့အခါမှာအခြားစရတိတရားတွေကလည်းပဲမိမိပေါ်မှာရှင်တွဲပြီးဖြစ်ပေါ်လာတယ်အဲ့ဒါဥပ္ပခါသံဘောဇဉ်တရားဆိုတဲ့တရားသဘောဟာသမာဝါဟိတလက္ခဏာ သမာဝိတာလက္ခဏာဆိုတာရှင်ဘက်တရားတော်ကိုညီမျှစွာ ဆောင်ထားခြင်းလက္ခဏာရှိတယ်။ဥပ္ပခသံဘောဇဉ်တရားနဲ့ရှင်နေတဲ့စိတ်စတသိက်နံတရားတွေရှိတယ်။အဲ့ဒီတရားတွေကိုသူကညီမျှအောင်ဆောင်ထားတယ်။မျက်နှာကြီးငယ်မလိုက်ဘူးတဲ့။သူ့ကိုမှီခိုနေတဲ့တရားအကုန်လုံးသူကဘလို့ထားသလဲ။မျက်နှာကြီးငယ်လိုက်သလားမလိုက်ဘူးတဲ့အညီအမျှသူဆောင်ထားတယ်။ ယတနာတွေမပေါ်အောင်ပေါ့အုတ်ထိတ်ထားတဲ့သဘောပေါ့ဆောင်ရွက်ထားတဲ့သဘောပေါ့သူနဲ့ရှင်တွဲနေတဲ့အာလုံသောစိတ်စိရိဏတရားတွေကသူ့လက်ထဲမှာသာလင်ရှိနေရမယ်သူ့မျက်ွယ်မှာမရှိစေရဘူးသူ့မျက်မှောက်မှာမျက်မှောက်မှာသာလင်ဒီတရားတွေဟာထင်ရှားပြီးဖြစ်နေရမယ်လောကမှာလူတွေဟာမျက်မှောက်မှာတစ်မျိုးမျက်ွယ်မှာတစ်မျိုးမရှိဘူးလားဩမျက်မှောက်မှာတော့တစ်မျိုး မျက်ွယ်မှာတော့တစ်မျိုးသဘောမယုတ်သားတဲ့ ညှိမြသောတရားမရှိတဲ့ပုဂ္ဂိုလ်တရားလက်လောပြီးနေတာတဲ့ပုဂ္ဂိုလ်ဆိုရှင် မျက်မှောက်မှာတော့တမျိုးမနေဘူးလားမျက်ွယ်ကြတော့ကောတမျိုးမနေတာဘူးလားအဲ့ဒါမိမိဟာမျက်မှောက်မျက်ွယ်နှစ်ခုမှာအပြောင်းအလဲသဘောတရားရှိသေးတယ်ဆိုရင်မိမိဟာအမှန်တရားမရှိသေးဘူးဒီလိုဆုံးဖြာရတယ်မိမိဟာမိဘရဲ့မျက်မှောက်မှာဖြစ်စေဆရာသမားရဲ့မျက်မှောက်မှာဖြစ်စေတရားရဲ့မျက်မှောက်မှာဖြစ်စေ မျက်မှောက်မျက်ကွက်နှစ်ခုစလုံးမှာမိမိရဲ့စိတ်နေသဘောထားဟာအညီအမျှဖြစ်နေစေရမယ်မျက်မှောက်မှာတစ်မျိုးမျက်ကွက်မှာတစ်မျိုးစိတ်နှစ်မျိုးအမူအရာနှစ်မျိုးဆိုလို့ရှိရင်ဒီပုဂ္ဂိုလ်တန်တာမှာအမှန်တရားဟာမရှိသေးဘူးမပြည့်စုံသေးဘူးဒီလိုဆိုရတယ်သူတော်ကောင်းဆိုတာမျက်မှောက်မျက်ကွယ်မှာအပြောင်းအလဲဆိုတာမရှိတာဘူးခြေဘွားကထဲ့ကိုထောင်သွားတာရှိရလားသူတော်ကောင်းဆိုတာခြေဘွားလိုနေတယ်ဘယ်တော့မှပြောင်းပြန်မရှိဘူးလေလဲဘွားကြတော့ဘယ်လိုနေတာတော့ လက်ဖွားကြတော့အမြဲတမ်းဒီလိုနေရလားဘယ်လိုနေတော့ပြန်လိုက်မှောက်လိုက်ပြန်လိုက်မှောက်လိုက်စောင်းလိုက်ဒီလိုမနေဘူးလားခြေဖွားများလမ်းသွားရင်ပြောင်းပြန်သွားတာရှိရလားအဲသူတော်ကောင်းတရားရှိတဲ့ပုဂ္ဂိုလ်ဟာဘယ်လိုနေတော့ခြေဖွားများလိုပဲတဲ့ဖောက်ပြန်ခြင်းသဘောတရားရှိတာဘူးမျက်နှာပြင်ကတပြေးတည်းညီနေတယ်အဲ့ဒါလေးစဉ်းစားရတယ်မြတ်စွာဘုရားရှင်တရား ဘုရားရှင်ရဲ့တရားတော်ကိုအထောက်ထားတဲ့တတိပဋ္ဌာန်တရားအထောက်ထားပြီးတော့မိမိတို့ကဓမ္မဝိပဿနာဉာဏ်တွေပေါ်နေတယ်ဖြစ်နေတယ်သမဟုတ်မညာဘုံညာတရားတွေရရှိပြီးပြီဆိုရင်မိမိရဲ့စိတ်နေစိတ်ထားဘလို့နေတယ်လဲလဲဝါလို့နေသလားခြေဖွားလို့နေသလားစဉ်းစားကြည့်ပေါ့ဖောက်ပြန်ခြင်းသဘောတရားမရှိဘဲနဲ့မျက်မှောက်မျက်ကွယ်မှာဖောက်ပြန်ခြင်းသဘောတရားမရှိဘဲနဲ့တပြင်းတည်းတပြေးတည်းညီအောင်ဖားနိုင်တဲ့သဘောတရားရှိတဲ့ဆိုရင်ဟောဒီပုဂ္ဂိုလ်ကသူတော်ကောင်းပဲလဲဝါများလို့မောက်ခြင်းမောက်ပြန်ခြင်းပြန်တယ်လို့ ဖယုတ်ဖျဲနေတဲ့မျက်မှောက်မျက်ကွယ်သဘောထားမငြိမျှတဲ့သဘောကကိုယ်မှရှိနေသေးတယ်ဆိုရင်လဲဘဝလိုပဲလဲဝလိုပဲကျင့်နေသေးတယ်ဆိုရင်ဟောဒီပုဂ္ဂိုလ်တန်တာမှာသူတော်ကောင်းတရားဟာမရှိသေးဘူးဒီလိုမှတ်ထားရတယ်။ဟောမှတ်မိရလား။သူတော်ကောင်းတရားရှိတဲ့ပုဂ္ဂိုလ်ကဘယ်လိုနေတော့ခြေဘဝလိုနေတယ်တဲ့။ခြေဘဝဆိုတာကြောင်မြန်သွားလို့ရရလား။ကိုယ်ကောက်ပြီးသွားလို့ရရလား။သွားရင်ဘာဖြစ်သွားမလဲ။ဘိုင်ဘိုင်လဲပြီးတော့သေသွားမှာပေါ့။ အဲ့ဒါလေးနားလည်ထားတယ်ဒါကြောင့်သူတော်ကောင်းတရားချုပ်ရင်သားပြီဆိုရင်တတ္တဝါတွေဟာအပယ်လေးပါးကိုသွားတယ်ဒါနားလည်ထားဒီဥပ္ပခန္ဓာဘောဇဉ်တရားဆိုတာဒီအတိုင်းပဲယောဂီများသဏ္ဍာန်မှာသတိပဋ္ဌာန်ဝိပဿနာတရားတွေရှုမှတ်ပွားများလာအတွက်ကြောင့်မို့ဘောဇဉ်တရားတွေစိတ်ကစိတ်ကဝိရိယတတိသမารိပညာတရားတွေစိတ်ကစိတ်ကအောက်ကောင်းလာတဲ့အခါမှာတဲ့နောက်ဆုံးဥပ္ပခန္ဓာဘောဇဉ်တရားဆိုတာထင်ရှားဖြစ်ပေါ်လာတယ် ဥပက္ခသဘောစဉ်ပြဖြစ်ပေါ်လာတဲ့အခါမှာယောဂီတူရဲ့စိတ်အနေထားဟာဘလို့နေတတ်ပါသလဲ။တမဝါဟိတလက္ခဏာရှင်ဘက်တရားတို့ကိုညီမြစွာဆောင်ထားခြင်းလက္ခဏာရှိ၏ဝါအညီအမျှဖြစ်စေခြင်းလက္ခဏာရှိ၏စိတ်ညစ်စိတ်ထားဟာဟိုဘက်ဒီဘက်ကင်ခြင်းသဘောတရားမရှိတော့ဘူးတဲ့ဥပမာအဖြစ်ဘာနဲ့တူတယ်လဲလို့ဆိုတော့ तू ကညီမြထားခြင်းအညီအမျှဖြစ်စေခြင်းလက္ခဏာဆိုတာဥပမာအဖြစ် ဂျွန်ဘားတို့ဘာလို့မြင်ဖူးမှာပေါ့ကျူတန်းပေါ်မှာလမ်းလျှောက်တာတို့ဒုတ်တန်းပေါ်မှာလမ်းလျှောက်တာတို့ဗမာပြည်မှာတော့ဆက်ကားတွေဟာကြီးကြဲကြဲမရှိဘူးနိုင်ငံခြားမှာတော့ဆက်ကားတွေအမတန်ကြီးကြဲတဲ့လုပ်တဲ့နေရာမှာမြင်ဖူးမှာပဲတော့သိရမှာပေါ့လေမမြင်ဖူးဘူးဆိုရင်တော့ဒါဟုတ်ချင်မှာဟုတ်မယ်လို့တန်တရားဖြစ်ကျင်လည်းဖြစ်နေမှာပါပဲကျူတန်းပေါ်မှာဆိုင်ကယ်စီးပြတာမြင်ဖူးလားစီးကြည့်ပေါ့ကိုယ့်ကိုစီးကြည့်ပါလားဆိုင်ကယ်ကျူတန်းပေါ်မှာလေမကြားဘူးဘယ်မှမသွားဘူးသူက ခြေလေးတစ်ဖက်နဲ့လက်လေးတစ်ဖက်ကိုအပေါ်သူကကားပြလိုက်သေးတယ်ခြေတစ်ဖက်ပဲနင်းပြီးတော့လက်တစ်ဖက်နဲ့ကင်ထားတာအဲကျူတန်းပေါ်မှာဆက်ကပြတာစိုက်ကစီပြတာခြေတစ်ဖက်ကိုလည်းပဲသူကကားပြသေးတယ်လက်တစ်ဖက်ကိုလည်းပဲကားပြသေးတယ်ဩအဲကျူတန်းပေါ်မှာဆိုင်ကစီပြတာကြည့်တတိချော့ချော်များချော့ချော်သားမယ်ဆိုရင်သူဘာဖြစ်သွားမလဲအားကိုလက်ကြသွားမှာပေါ့အဲဒါလို့ကျူတန်းပေါ်မှာဆိုင်ကစီပြပြီးတော့သူကချင်းလုံးလေးတွေကိုလည်းအောက်အပိတ်ရင်သူကပခုံးလေးနဲ့ဖမ်းလိုက်သေးတယ် ခြေတော်လေးနဲ့ဖမ်းပြီးယူလိုက်သေးတယ်ခေါင်းပေါ်မှာတင်လိုက်သေးတယ်အဲ့ဒါကြီးဟောဒီကြုတ်တန်းပေါ်မှာစိုက်ကစီးပြတဲ့ပုဂ္ဂိုလ်ကတတိဟာဘလုံနေတယ်လေအကယ်သူရိပ်ရိုင်သွားမယ်တစ်ဖက်ဆောင်သွားမယ်ဆိုရင်သူဘာဖြစ်သွားမလဲအောက်ကိုလိပ်ကျသွားမယ်သူ့မှာအထုတတိဝိရိယတရားသူ့မှာမရှိဘူးလားအဲ့ဒါလိုပဲတဲ့ကြုတ်တန်းပေါ်မှာဆိုင်ကယ်စီးပြတဲ့ညွန်ဘာသမားများလိုပဲယောဂီတရားဟာဒီဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နာတယ်ကျင်တယ်ကြိုက်တယ်ခက်တယ် အဲဒါလို့တတိပဌဝိပဿနာတရားရှုမှတ်ပွားများမှုတွေအောင်ကောင်းလာပြီဆိုရှင်အားပြီးလာတဲ့အခါမှာအင်အားကောင်းလာတဲ့အခါမှာလေယောဂီရဲ့စိတ်နေစိတ်ထားဟာဒုက္ခဝေဒနာနဲ့တွေ့တဲ့အခါမှာလည်းသူဟာစိတ်မဝင်စားတော့ဘူးတဲ့လောဘဖြစ်စေအာယုန်နဲ့တွေ့တဲ့အခါမှာလည်းသူမှာလောဘတရားမဖြစ်တော့ဘူးတဲ့ကိလေသာယာကတရားဖြစ်စေအာယုန်နဲ့တွေ့တဲ့အခါမှာလည်းမဖြစ်တော့ဘူးတဲ့စိတ်ပြည့်စရာစိတ်ဆိုးစရာဒေါသဖြစ်စရာအကြောင်းနဲ့တွေ့တဲ့အခါမှာလည်းသူမှာဒေါသမဖြစ်တော့ဘူးစိတ်မဆိုးတော့ဘူးတဲ့ ဒီလိုဆိုရှင်သူရဲ့စိတ်အနေထားဘယ်လိုနေမလဲခလဲမှာရတ္တိပြီးမနေဘူးလားအဲအဲ့ဒီသဘောတရားဟာဒီဥပက္ခသဘောစဉ်တရားလက္ခဏာသဘောပဲဟုတ်ဖဲဒီဖဲကို မကိုင်းအောင်သူကခလဲမှာညှိပြီးတော့ထားတယ်သူနဲ့ရှင်နေတဲ့သံပြုတ်တရားတွေကိုလည်းသူက ထိမ့်သိမ့်ပြီးတော့ထားတယ်အပိုးအလိုမရှိเสียရဘူးအဲ့ဒါလို့မိမိတန်တာမှာတည်ရှိနေတဲ့တရားတွေရဲ့အပေါ်မှာ ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်စသဖြင့်ရှုမှတ်နေတဲ့တရားတွေအပေါ်မှာသူကချမ်းသာဆင်းရဲသဘောတရားသူ့မှာမထင်ရှားတော့ဘူးအလိုအလိုပဲသူ့အသူအမှန်လျက်မှန်လျက်ရှိနေတယ်အငြင်းအမြမှန်လျက်မှန်လျက်ရှိနေတယ်ယခင်ကမှန်မကောင်းအခုမှန်ကောင်းသွားပြီတဲ့ဘာမှအထူးကြောင်းကြစရာမရှိဘဲနဲ့အထူးအားဆိုင်စရာမရှိဘဲနဲ့ဝိရိယစိုက်စရာမရှိဘဲသူ့အလိုလိုပဲမှန်လျက်သားမှန်လျက်သားဖြစ်သွားပြီတဲ့ အဲ့ဒါလို့ညီမြနေတဲ့သဘောတရားကိုဥပက္ခသဘုံစဉ်တရားရဲ့လက္ခဏာသဘောလို့ခေါ်တယ်။ဘာလို့ခေါ်တော့ဥပက္ခသဘောစဉ်တရားရဲ့လက္ခဏာသဘောချိန်ခွင်နဲ့ပစ္စည်းလေးထပ်ပြီးတော့ချိန်ရတဲ့ခါကျတော့ပစ္စည်းနဲ့အလေးချိန်မြန်းနေရင်ချိန်ရှာလေးရဘလို့နေတော့ခလဲမှာဘလို့နေတော့ပြူတိပြူတိလုံးနေသလားခလဲမှာရမ်းနေသလားပြူတိပြူတိဟိုဟိုဘက်ဒီဘက်စောင်းနေရဆိုရှင်ဘာဖြစ်နေသလဲ။ မညီမျှသေးဘူးမညီမျှသေးရင်ဘာလုပ်မလဲအဲပစ္စည်းနန်းနေရင်ပစ္စည်းဖက်ကိုထက်ပေးရမယ်အလေးဖက်ကလိုနေအလေးကိုပြန်ပြီးတော့ထက်ပေးရမယ်အဲ့ဒါလို့မဟုတ်လားอืมအဲ့ဒါလို့ပဲတန်းပြိုတရားတွေကိုကသူကညီမျှစေတယ်ဟိုဘက်ဒီဘက်သူမလိုက်စေဘူးတဲ့ညှိပေးတဲ့သဘောတရားပေါ့အဲ့ဒါကိုဥပက္ခသဘောစဉ်တရားလို့ခေါ်တယ်လောကမှာလည်းဥပက္ခသဘောတရားတည်ရတဲ့သဘောတရားရှိတဲ့ပုဂ္ဂိုလ်ဟာအဲ လူမှုရေးကိစ္စတွေပြဿနာပေါ်လာပြီဆိုရှင်ခလေကနေပြီးတော့သူဖြန့်ဖြေပေးမှုသဘောမရှိဘူးလားဟာဒီလိုမပြည့်နဲ့ဒီလိုမဆုံးနဲ့စသည်ဖြင့်လူကြီးလူကောင်းတွေဟာအဲပြဿနာတွေပေါ်လာပြီဆိုရှင်ခလေမှာနေပြီးတော့တက်တက်မမနေပြီးတော့ဖြန့်ဖြေပေးတာမရှိဘူးလားအဲ့လိုအဲ့ဒါလိုသမာသမမရှိဘဲနဲ့တိတ်ဆောင်တဲ့ပုဂ္ဂိုလ်ဆိုရှင်လာနေပြီလာထွက်ကြရတော့အဲ့လာထွက်တဲ့ပုဂ္ဂိုလ်ဖိတ်တိတ်ပြီးတော့စောင့်ပြီးတော့မပါဘူးလားပါသွားတယ်ကောသလမင်းအိမ်မက်ထဲမှာလက်နှစ်ဖက်နဲ့ လာယူတာမြင်ဘူးတယ်မဟုတ်ဘူးလားမြင့်တကောင်ကနေပြီးတော့ကောင်းတဲ့ဖဲဆိုတာမြင်ဘူးတယ်မဟုတ်လားအဲလောခုခက်ကြီးပေါ်လေခုခက်ကြီးပဲပေါ့လူတရားကလန့်နေနေထိုးရဟုတ်ပဲကတရားကများများထိုးရင်များများထိုးတဲ့ဘက်ကလူမပါဘူးလားอืมဒါပဲပေါ့အဲ့ဒီပုဂ္ဂိုလ်များမှာအဲ့ဒီတရားသူကြီးတွေမှာဥပက္ခတရားရှိရလားရှိဘူးလားတရားပျက်စီးတယ်လို့ခေါ်တယ်လောကမှာတရားပျက်စီးတယ်ညီမျှသောသဘောတရားမရှိတဲ့ပုဂ္ဂိုလ်တွေဟာ တရားပျက်စီးတယ်လို့ခေါ်တယ်မိမိစိတ်ကိုမိမိပြန်ပြန်စဉ်းစားကြည့်ပေါ့ဒီလိုဥပက္ခတရားတွေကိုယ်တန်တမှာရှိမရှိစဉ်းစားကြည့်ပေါ့ဒါဥပက္ခသဘောစဉ်လက္ခဏာတရားလို့ခေါ်တယ်ဥပက္ခသဘောစဉ်ရရာသခေါ်တဲ့ကိစ္စကဘလို့အနေထားရှိတယ်လဲဆိုတော့ဥပက္ခသဘောစဉ်ကဥပက္ခသဘောစဉ်တရားသည်ပက္ခပါတုပိစိတာရသောတဖက်လိုက်ခြင်းကိုပယ်ခြင်းကိစ္စရှိ၏ ဥပက္ခသာမောစီယံတရားကဘက်လိုက်ခြင်းကိုပယ်ခြင်းကိစ္စရှိတယ်ပက္ခပါတာပက္ခဆိုတာကတစ်ဖက်ပါတာဆိုတာကကြားတယ်လိုက်တယ်ဘယ်လိုက်တယ်ဥပက္ခသဘောစဉ်တရားရဲ့ရာသကိစ္စသဘောတရားကဘယ်မလိုက်ဘူးတဲ့ဘယ်မလိုက်ဘူးဆိုရှင် तू ဘလို့နေမလဲမယုတ်မလွန်သူမြင်မြတ်အားသူဆောင်ရွက်ပေးလိုက်မယ်ဟုတ်လားဘယ်မလိုက်တဲ့ပုဂ္ဂိုလ်တူဟာဘလို့ဆောင်ရွက်ပေးမလဲယုတ်လဲမယုတ်အောင်လွန်လဲမလွန်ရအောင် အသာအနာမရှိရအောင် နှစ်ဦးစလုံးပေါ်မှာသူအငြင်းအမြဆောင်ရွက်ပေးလိုက်မယ်။ဒါကြောင့်မို့ဒုက္ခနဲ့တွေ့တဲ့အခါမှာလည်းဒုက္ခဘက်ကိုသူကစောင့်ပြီးတော့လိုက်ပြီးတော့သူဘယ်တော့မှမသွားဘူးတဲ့။ယခင်ကဒုက္ခဝေဒနာအာယုန်တွေကိလေသာဖြစ်စေအာယုန်တွေသာယာစာအာယုန်တွေတွေးပြီးဆိုလို့ရှိရင်အဲ့ဒီအာယုန်နောက်သူမလိုက်ဘူးလား။ယောဂီကမလိုက်ဘူးလား။လိုက်တယ်။အဲဒေါသဖြစ်စေအာယုန်တွေစိတ်ဆင်းရဲစာအာယုန်တွေတွေးပြီးဆိုရင်အဲ့ဒီဘက်ကိုမလိုက်ဘူးလား။လိုက်သွားတယ် အခုဥပက္ခသဘောစဉ်တရားအထင်ရှားဖြစ်ပေါ်နေတဲ့ခါကျတော့အဲ့ဒီအာယုနောက်တော့ तू လိုက်သေးရလားဘယ်မလိုက်တော့ဘူးတဲ့ဘလောက်ချမ်းသာတာဒုက္ခဝေဒနာနဲ့တွေ့တွေ့ तू ဘယ်မလိုက်တော့ဘူးဘလောက်ရှင်းတဲ့ဒုက္ခဝေဒနာနဲ့တွေ့တွေ့ဘရောမှ तू ဘယ်မလိုက်တော့ဘူးတဲ့ခလဲမှာထားသွားပြီတမ်းပြုတ်တရားတွေခလဲမှာထားသွားပြီအယုတ်အလွန်တရားမရှိသေးဘူးအယုတ်အလွန်မရှိသေးဘူးဆိုတာတရားသဘောနှစ်မျိုးရှိတယ်ယောဂီတို့ဒါအထုမှန်သားဖို့ကောင်းတဲ့တရားပဲဥပက္ခသဘောစဉ်တရားက ရှင်ဘက်တရားတော်ကိုမိမိတို့ကိစ္စမှာညီညီမျှမျှဖြစ်အောင်သူကဆောင်ရွက်ပေးတယ်ဥပက္ခာနဲ့ရှင်တွဲနေတဲ့စိတ်စေတနာတရားတွေကိုမိမိကိစ္စသူကိစ္စကိုသူဆောင်ရွက်တဲ့အခါမှာညီညီမျှမျှဖြစ်အောင်ဥပက္ခတရားကဆောင်ရွက်ပေးတယ်။အဲ့ဒါလိုဆောင်ရွက်ပေးတဲ့အခါမှာဆိုင်ရန်ဆိုင်ရန်တရားတွေကသူကိစ္စကိုသူဆောင်ရွက်သွားတဲ့အခါမှာလည်းအသူတို့ကိစ္စကိုသူဆောင်ရွက်နေတဲ့အခါမှာလည်းပဲအယုတ်အလွန်မရှိအောင်သူကတားမြစ်ထားတယ်။ နှစ်ချက်ရှိတဲ့တော့ဥပခါသဘောတရားအိမ်မတန်ကိုသိမွေးတယ်စိတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးတော့နားလည်ဖို့လိုတယ်ဥပခါသဘောစဉ်တရားရဲ့ရာသကောတဲ့ကိစ္စသဘောမှာတဲ့သူနဲ့ရှင်နေတဲ့စိတ်စရသိဏတရားတို့ကိုငြင်းငြင်းမြတ်မြတ်ဖြစ်အောင် သူက ဆောင်ရွက်ပေးတဲ့ကိစ္စရှိတယ်။သူနဲ့ရှင်နေတဲ့တရားတွေကိုငြင်းငြင်းမြတ်မြတ်ဖြစ်အောင်သူကဆောင်ရွက်ပေးတယ်။အဲ့ဒါလို့ဆောင်ရွက်ပေးတဲ့အခါမှာ တရားတွေကနေပြီးတော့သူနဲ့ရှင်တဲ့တရားတွေကသူကိစ္စကိုသူဆောင်ရွက်ငါကိစ္စကိုငါဆောင်ရွက်သွားတဲ့အခါမှာသူကိစ္စသူကိစ္စကိုသူဆောင်ရွက်ပေမဲ့သူဆောင်ရွက်နေတဲ့ကိစ္စတွေမှာပေါ်မှာလည်းပဲအယုတ်အလွန်မရှိအောင်သူကတားမြင်ထားတယ်ဟုတ်လားအယုတ်အလွန်မရှိအောင်မလုပ်ထားတယ်လဲတားမြင်ထားတယ်ဆိုပါဆိုပါတော့အဲအသင်းအဖွဲ့တစ်ခုဆိုပါတော့အသင်းအဖွဲ့တစ်ခုမှာလူကြီးတယောက်ရှိတယ်ခေါင်းဆောင်တယောက်မရှိဘူးလားအဲခေါင်းဆောင်က မိမိအသင်းမှာပါဝင်နေတဲ့ပုဂ္ဂိုလ်တွေကိုညီညီမျှမျှဖြစ်အောင်သူမဆောင်ရွက်ဘူးလားသူကိစ္စကိုကိစ္စအလုံးပေါ့ဆိုင်ရဆိုင်ရပုဂ္ဂိုလ်တွေအသင်းအဖွဲ့တစ်ခုမှာပါဝင်တဲ့ပုဂ္ဂိုလ်တွေဟာသူတောင်းအောင်ကိုတောင်းအောင်တွေမရှိဘူးလားအဲ့ဒီသူတောင်းအောင်ကိုတောင်းအောင်တွေကိုဆောင်ရွက်နိုင်အောင်အသင်းလူကြီးကညီညီမျှမျှဖြစ်အောင်မဆောင်ရွက်ပြရဘူးလားဆောင်ရွက်ပေးတယ်ဆောင်ရွက်ပေးပြီးတဲ့နောက်သူဘာဖြစ်တယ်လဲသူကိစ္စသူကိုကိစ္စကိုအသင်းဝင်ပုဂ္ဂိုလ်တွေကသူကိစ္စသူကိုကိစ္စကိုဆောင်ရွက်သွားတဲ့အခါမှာ အဲ့ဒီကိစ္စတွေပေါ်မှာလည်းပဲအယုတ်အလွန်မဖြစ်အောင်ထိမ့်သိမ့်မှုမရှိဘူးလားအဲမင်းလုပ်တဲ့ဟာကနည်းနည်းယုတ်နည်းနည်းလိုနေတယ်နည်းနည်းပူနေတယ်ဆိုတာ तू ကနေပြီးတော့ညီမြောင်လုပ်ပြရမတောင်းအောင် तू မှမရှိဘူးလားတောင်းအောင်ဘယ်နေရာရှိတယ်လဲဒါချင်းနှစ်ရာရှိတယ်သူကိစ္စကိုကိစ္စတွေကိုအားလုံးညီညီအားလုံးညီညီမြန်းမြန်းဖြစ်အောင်လဲသူကဆောင်ရွက်ပေးရတယ်ဆောင်ရွက်တဲ့ခါမှာလည်းပဲအဲမယုံမလွန်ဖြစ်အောင်သူကညီမြန်းအောင်သူကတားမြင်ပေးတယ်တဲ့ အဲ့ဒီတရားရသဘောအနေထားကိုစဉ်းစားကြည့်ပေါ့ယောဂီရဲ့စိတ်အနေထားဘယ်လိုနေသလဲလို့စဉ်းစားကြည့်ပေါ့ခံမှန်းနိုင်ရလားဥပက္ခတရားခံမှန်းနိုင်ရလားอืมခံမှန်းနေတယ်ခံမှန်းထားလို့လူတာပါပဲခံမှန်းနိုင်ရလားอืมအဲ့ဒီဥပက္ခသဘောဇင်ရတန်တရားတွေဖြစ်မှတရားတွေကထက်တက်တယ်သွားမှာလားဒါကြမို့ဥပက္ခသဘောဇင်ရရာသာခေါ်တဲ့ကိစ္စတရားမှာဘာသဘောတရားရှိတယ်လဲ ဥပက္ခသံဘောစဉ်ဥပက္ခသံဘောစဉ်တရားသည်ပက္ခပါတုပိစိဒါရသောတစ်ဖက်လိုက်ခြင်းကိုပယ်ခြင်းကိစ္စရှိ၏တစ်ဖက်လိုက်ခြင်းကိုပယ်ခြင်းကိစ္စဆိုတာဘယ်မလိုက်ဘူးတဲ့တံပြုတ်တရားတွေကို မလွန်ရအောင်မယုတ်ရအောင်ညီမျှအောင်သူကဆောင်ရွက်ပေးနေတယ်ဘယ်သူမှအယုတ်အလွန်မရှိအောင်မလုပ်တယ်လေဆောင်ရွက်ပေးနေတယ်ဥပမာအပြင်ထင်ရှားအောင်ပြောရမယ်ဆိုလို့ရှိရင်မင်းကြီးတရားဆယ်ပါးနဲ့အင်ကြီးတိုက်ပြီးအုပ်ချုပ်တဲ့ရှင်ဘုရင်ဟာ တိုင်းသူပြည်သားလူအများပေါ်မှာအညီအမျှဖြစ်အောင်ဆောင်ရွက်တဲ့သဘောတရားမျိုးပေါ့အဲ့သဘောတရားလောကမှာမရှိဘူးလားလောကမှာမရှိဘူးလားမင်းကြီးတရားနဲ့အညီရာဇဓမ္မတရား7ပါးနဲ့အညီတရားကြည်တဲ့တရားရှိတဲ့မင်းများလည်းထမဆိုလို့ရှိရင်တိုက်သူပြည်သားလူအများတို့သူကနဲ့သူဖြစ်ပေါ်လာတဲ့အခါမှာအဲချမ်းသာဆင်းရဲစုပြုံနေမြကိုကံအလျော်စွာဖြစ်ပေါ်လာတဲ့စိတ်စိတ်ချမ်းသာတွေကိုသူဘယ်လိုဆောင်ရွက်ပေးတယ်လဲငြင်းငြင်းမြတ်မြတ်ဖြစ်အောင်မဆောင်ရွက်ပေးဘူးလားဆောင်ရွက်ပေးတယ် ဆောင်ရွက်ပေးတဲ့နေရာမှာလည်းပဲအဲ့ဒီစိတ်စိတ်ချမ်းသာတွေကိုမဆိုးရွားလက်အောင်မပျက်စီးရလက်အောင်ငါသူကကောက်ကက်မှုလို့သူသူမှမရှိဘူးလားအဲ့ဒါဟာရာဇဓမ္မတရား7ပါးနဲ့ညီမိပြူတဲ့တိုက်ပြမှာအုပ်ချုပ်တဲ့မင်းများရဲ့သဘောတရားဒါဥပက္ခနဲ့အတူတူပဲခုခေတ်မှာထင်ရှားတာပါခုခေတ်မှာလားဒီတိုင်းပဲမင်းကြီးတရား7ပါးနဲ့အညီအုပ်ချုပ်တဲ့မင်းတွေလောကမှာရှိတာမဟုတ်ဘူးလားရှိတာပေါ့မရှိဘူးလို့မပြောနဲ့တော်ကြာဖန်ခံနေရမယ် ဒီထက်မှဆုတောင်းလေးရှိတဲ့တီးရတီးပါတယ်ဘုရားလည်းဒီထက်မှဘုန်းကြီးဥဒ္ဒါဆရာဥဒ္ဒါနာဘာတရားဟောပါလဲဆိုတာတခါတယ်လီဖုန်းနဲ့မကြမကြဆက်နေရင်ကြားနေတာပဲတခါဟုတ်ရဲ့လားအဲအဲ့ဒါဥပက္ခသဘောစဉ်တရားရဲ့ရသခေါ်တဲ့ကိစ္စသဘောတရားဟုတ်လားအနိကဆုံးပေါ့နောက်ပစ္စုပ္ပထန်တရားလက္ခဏာရသပစ္စုပ္ပထန်တရားပစ္စုပ္ပထန်တရားကဘယ်လိုဖြစ်ပေါ်လာမလဲ ဥပက္ခသံဘောဇဉ်ကဥပက္ခသံဘောဇဉ်တရားသည်မင်းစတ္တဘာဝပိစုပဋ္ဌာနောလဲလျူရှုခြင်းသဘောဟုယောဂီရဲ့ညာထက်မှထင်ရှား၍လာ၏အလေအလသဘောအနေအဖြစ်ယောဂီရဲ့ညာထက်မှထင်ရှား၍လာ၏မယုံမလွန်တဲ့သဘောတရားဟုယောဂီရဲ့ညာထက်မှထင်ရှား၍လာ၏ယောဂီကဥပက္ခသဘောစဉ်တရားပိစုပဋ္ဌာန်နေတဲ့သူညာထက်မှထင်ရှားလာတဲ့အခါမှာဘယ်လိုဖြစ်လာမလဲယောဂီကသူစဉ်းစားတဲ့ ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ပေါ်တယ်ပြကိုရှုမှတ်တယ်ဖောင်းတာပိန်တာလေးကိုသေသေမွေးမွေးရှုမှတ်နေတယ်အဲ့ဒါလို့ရှုမှတ်ရင်ရှုမှတ်ရင်လည်းသူကစဉ်းစားတဲ့အော်အရင်ကဆိုလို့ရှိရင်ငါစိတ်ကလေးကဟိုသွားလိုက်ဒီသွားလိုက်ဝမ်းသာစရာနဲ့ရှိရင်ဝမ်းသာလိုက်ဝမ်းနဲ့စရာရှိရင်ဝမ်းနဲ့လိုက်စိတ်ပြက်စရာရှိရင်စိတ်ပြက်လိုက်အဲ့ဒါလို့ဖြစ်အဲ့လိုအခြေအနေတွေမှာငါအရင်ကရှိတယ်အခုအချိန်ခါမှာတော့ငါစိတ်ဟာဝမ်းသာဝမ်းဝမ်းသာတယ်ဝမ်းနဲ့တယ်ဆိုတဲ့သဘောတရားသိမထင်ရှားတော့ဘူး ဒီလိုဖြစ်လာတယ်တဲ့ဝမ်းနေစရာဝမ်းနေစရာအာယုံပေါ်မှာလဲသူကလဲလူရှုနိုင်တယ်လဲလူရှုရဆိုအဲ့ဒီအာယုံတွေပေါ်မှာသူစိတ်ဝင်စားမှု မရှိတော့ဘူးအလေအလသဘောရှိသွားပြီအရင်ကဆိုလို့ရှိရင်ကိုယ်နဲ့ခင်မင်းကြီးနေတဲ့မိတ်ဆွေတငယ်ချင်းတွေတွေးပြီးဆိုလို့ရှိရင်လိုက်လိုက်လဲလဲပဲသူကပြောတယ်ဆိုတယ်အကိုယ်နဲ့မသိမတင်တဲ့ပုဂ္ဂိုလ်တွေစန့်ကျင်ပါပုဂ္ဂိုလ်တွေတွေးပြီးဆိုလို့ရှိရင်တခါမျက်စောင်ထိုးပြီးတော့ဖြစ်သွားတယ် အခုချိန်ခါမှာတော့ဒီလိုမဟုတ်တော့ဘူးဘလို့ဘာဖြစ်သွားပြီလဲအဲဘလောက်ခင်မင်းရင်းနှီးတဲ့မိတ်ဆွေတငယ်ချင်းပဲနဲ့တွေ့ရစေကမခုစိတ်ထမ်းမှာဘလို့နေတယ်ခင်ခင်မင်းမင်းသဘောတရားသူ့မှာသိပြီးတော့မထင်ရှားတော့ဘူးတဲ့ကိလေသာတရားတွေအာနယ်သွားပြီရွတ်ရဲသွားတဲ့သဘောတရားပေါ့ဟုတ်ရလားအရင်ကဆိုလို့ရှိရင်တော့အိမ်ကဘသူလာပါလိမ့်မလဲဟောမျောနေတယ်ပေါ့အဖျော်ကြီးတွေလည်းကုံသွားပြီမုတ်ပဲသေးစားလည်းကုံသွားပြီဘာမှမရှိတော့ဘူးမလာဘူးဆိုရှင်စိတ်ပြဲလို့ တယ်လီဖုန်းရှိတဲ့ပုဂ္ဂိုလ်ကတယ်လီဖုန်းဆဲလို့တယ်လီဖုန်းမရှိတဲ့ပုဂ္ဂိုလ်ကြတော့အိမ်သွားဖို့တခါတည်းစားစရာသွားတောင်းဖို့ပတ်စံသွားတောင်းဖို့ကမ္မထဆရာသွားလျှောက်လို့အခုတော့သူဒီလိုမဟုတ်တော့ဘူးတဲ့ဘာရှိရှိမရှိရှိသူနေနိုင်သွားပြီတဲ့အဲ့ဒီယောဂီမျိုးရှိရလားရှိရလားอืมရှိရင်ကောင်းတာပါပဲအဲ့ဒါဥပက္ခသဘောစဉ်တရားရဲ့သဘောပေါ့ဟုတ်လားဟုတ်လားဥပက္ခသဘောစဉ်ရဲ့သဘောတရားသဘော ဥပက္ခဥပက္ခသဘောစဉ်တရား၅ပါးဖြစ်နေတယ်ဆိုတော့သူများအထင်ကြီးအောင်လည်းပဲအငားမခံနေနဲ့အဲ့ဒါရလည်းပဲမကောင်းသေးဘူးဟုတ်ရဲ့လားတရားဆိုတာတရားသဘောမှကောင်းတယ်နော်တရားသဘောမဟုတ်ဘဲနဲ့ဟန်ဆောင်သွားပြီဆိုရင်တရားတစ်မျိုးဖြစ်သွားတတ်တယ်အဲ့ဒါသိအရေးကြီးတယ်ဒါကြောင့်ဥပက္ခသဘောစဉ်တရားရဲ့ပြစ္ဆုပဋ္ဌာန်သဘောဘယ်လိုပေါ်လာမလဲအလေအလတ်လမ်းစဉ်သဘောတရားသူညာထက်မှသူထင်ရှားသွားပြီတဲ့အကောင်းအဆုံးနှစ်ခုနောက်တော့သူမလိုက်တော့ဘူးဥပမာဘာနဲ့တူတယ်လဲလို့ဆိုတော့ အညီအမျှတတ်ထားတဲ့သဘောကထားတဲ့ယထာတို့လှဲတို့မှာတတ်ထားတဲ့မြင်းတွေနွားတွေဥပမာတူတယ်ရှေ့ကတော့မြင်းနှစ်ကောင်မြင်းလေးကောင်တတ်တာရှိတယ်ခုခေတ်မှာကတော့မြင်းတစ်ကောင်တတ်တာပဲများတယ်တော့မြင်းနဲ့ပြောလို့ယထာနဲ့ပြောလို့သိပြီးအဆင်မပြေဘူးနွားနဲ့ပြောမှပိုထင်ရှားတယ်လှဲတဲ့ခုမှနွားနှစ်ကောင်တတ်ထားတာမရှိဘူးလားရှိတယ်နွားနှစ်ကောင်ဟာအင်အားမျှပြီးတော့သွားနေပြီဆိုလို့ရှိရင်လှဲဘလို့နေတယ်လှဲမောင်းတဲ့ပုဂ္ဂိုလ်ဘလို့နေတယ်လဲဘာမှလှုပ်เสียရသူမရှိတော့ဘူးကျုပ်ကလေးကိုကင်ပြီးတော့သူ အသာကလေးလိုက်သွားရုံပဲဥပမာပြပြောမယ်ဆိုရှင်မော်တော်ကားမောင်းတဲ့အခါဆက်ကလေးဆက်ကလေးကလည်းကောင်းတယ်လမ်းကလည်းကောင်းတယ်ဆိုရှင်မော်တော်ကားမောင်းသမားဟာလက်ကင်လေးကိုလက်လေးနဲ့ကင်ပြီးတော့ထိမ့်ပြီးတော့သွားရုံပဲမဟုတ်ဘူးလားအထူးကြောင့်ကြဆိုင်စရာလူသေးရလားလမ်းလည်းရှင်းမယ်လူလည်းရှင်းမယ်ဘယ်သူမှမရှိဘူးလမ်းလည်းမတန်ကောင်းတယ်ဆဲလည်းကောင်းတယ်ဆိုရှင်ကံမရင်မရင်နဲ့ဘာမှကြောင့်ကြဆိုင်စရာသူမလိုတော့ဘူးလက်ကင်လေးကိုသာလင်ကင်ပြီးတော့သွားရုံကလေးပဲအဲ့ဒီသဘောတရားလိုပဲတဲ့ဥပက္ခသဘောစဉ်တရား ပြစ္ဆုပ္ပထသဘောနဲ့ထင်ရှားလာပြီဆိုလို့ရှိရင်ဘာမှကြောက်ကြစရာသူမှမရှိတော့ဘူးတဲ့အာလုံးအာယုန်ဒီပေါ်မှာညီညီမျှမျှသူထားနိုင်တယ်ဝိရိယလည်းအထုကြောင့်ရစရာမရှိရှိဝိရိယနဲ့လို့ဝိရိယအတင်စရာလည်းမရှိဝိရိယများသောလို့ဝိရိယလျှော့စရာလည်းမရှိတော့ဘူးတဲ့ဒါဥပက္ခသဘောစဉ်တရားရဲ့ပြစ္စုပ္ပထန်သဘောတဲ့အဲ့ဒီသဘောတရားယောဂီသားများမှမထင်ရှားဘူးလားအမှန်မှာကဥပက္ခသဘောစဉ်တရားဆိုတာယောဂီဒီလိုရှိတယ်နားလည်ဖို့ မှတ်ချက်သဘောပေါ့ယုံကြည်မှုလွန်ကဲတဲ့တရားတရားလည်းအပိုးမှုမရှိဘူးစဉ်းစားဆင်ခြင်မှုဝေဖန်မှုပညာလည်းအလွန်အပိုးအလွန်မရှိဘူးအထူးကြောင်းကြဆိုင်နေတဲ့ဝိရိယလည်းအပိုးမှုမရှိဘူးအထူးလွန်ကဲထူးစူးဆိုင်နေတဲ့သမာဓိလည်းအလွန်ကဲမှုမရှိဘူးအဲ့ဒါလိုတရားနဲ့ပညာဝိရိယနဲ့သမာဓိဣန္ဒြေ၅ပါး တတိအပါဝင်အန္တရာယ်၅ပါးညီညီမျှမျှသင်္ခါရတရားကိုဝိပဿနာရှုနိုင်မှုပြီပင်လေဒါဥပ္ပခါသံဘောဇဉ်တရားလို့ခေါ်တယ်။ဟုတ်ရဲ့လား။တထာတရားလွန်ကဲလာရင်ဟိုဟာကိုလှူဒန်းခြင်းတရားကိုလှူဒန်းခြင်းမဖြစ်ဘူးလား။မဖြစ်ဘူးလား။အော်တို့တို့ကမ္မထမ်းဆရာတို့တရားပြကမ္မထမ်းဆရာဘာလှူမယ်ညာလှူမယ်မရှိဘူးလား။ဘုန်းကြီးတော်မပါဘူးအဲ့ထက်မှာ။ကိုယ်ဆရာမမဟုတ်ပဲဟာကိုဟုတ်တယ်မဟုတ်လား။အဲ့ဒီသဘောတရားပေါ့။ အဲ့တော့အမတန်ကျေးဇူးနဲ့တဲ့ကိုကိုမကိုကမ္မထမ်းဆရာတွေဘာလူလေးခင်တယ်ညာလူခင်တယ်တရားတရားလွန်သွားတဲ့အခါကျတော့အဲ့ဒါဘာခေါ်လဲတရားတရားလွန်သွားတယ်ဥပက္ခသဘောစဉ်တရားတွေဖြစ်ရင်အဲ့လွန်ခဲ့တဲ့တရားတရားရှိသေးရဲ့လားမရှိဘူးလေဟိုဟာလေးစဉ်းစားလိုက်နှိုင်းရှင်းလိုက်ဒီဟာလေးစဉ်းစားလိုက်နှိုင်းရှင်းလိုက်အဲ့ဒီပညာသဘောတရားလွန်ကဲမှုလည်းသူမှမရှိတော့ဘူးတဲ့ဝိရိယနဲ့လို့အထုကြောင့်ကြဆိုင်နေရတာဝိရိယလည်းသူမှမရှိဘူးတဲ့ ဝိရိယများလွန်အားကြီးလို့ဝိရိယကိုလိုက်ပြီးတော့ရှော့နေရတဲ့ဘောလဲသူမှမရှိဘူးတဲ့တမာတိလွန်ကဲသွားလို့ခဏခဏတတိလင်းနေတဲ့သဘောတရားမျိုးသူမှမရှိဘူးဒီလိုဆိုရှင်ဘယ်လိုနေမလဲတဒါနဲ့ပညာဝိရိယနဲ့တမာတိအဲ့ဒီအိန္ဒြေတွေအငြိမျှဖြစ်နေစိတ်ထမဘယ်လိုနေတော့ရှုရတာဘယ်လိုနေတော့ညီညီမျှမျှရှုပြီးတော့မနေရဘူးလားအဲ့ဒါကိုဘာလို့ခေါ်မလဲဥပက္ခသံဘုဇဉ်တရားလို့ခေါ်တယ် အဲဒီဥပက္ခသဘောစဉ်တရားတွေညီညီမျှမျှရှုနေပြီဆိုရှင်စိတ်ထဲမှာတောင့်တာစရာတောင့်ကြစရာတွေရှိသေးရဲ့လားအဲအမှားကောက်ပြီးတော့မနေဘူးလားမှားပြီးတော့ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မှားကောက်ပြီးတော့ဘာမှကြောင်းကြဆိုင်စရာမရှိဘဲနဲ့သူ့အရှင်လေးကသူသွားပြီးတော့မနေဘူးလားအဲ့ဒါလို့သူ့အရှင်လေးကသူကောင်းမှတ်ကောင်းပြီးတော့သူ့အရှင်ကသူသွားနေတဲ့အခါမှာဖြတ်ကနေဖြတ်ကနေတမန်းဆနှစ်မန်းဆလို့ဒီလေးလေးသွားတာမရှိဘူးလားအဲ့ဒါဥပ္ပခါတံဘောဇင်ကဖြစ်တာဟုတ်ကဲ့တော့ ဟုတ်လားအဲ့ဒါညာစဉ်ထက်မှပါသွားတတ်တယ်အပြောကောင်းတဲ့ယောဂီဆိုရှင်ညာစဉ်ထက်မှပါသွားတတ်တယ်ဒီပြီးတော့ဗျာသိပြီးတော့မှန်းကောင်းတဲ့အခါကျတော့အာရောမှန်းစရတခါဖြုတ်နေဆိုကုံသွားဖြုတ်နေဆိုကုံသွားတာပဲဗျာอืมကျိတ်ပင်ပြီပေါ့ကျိတ်ပင်ပြီပေါ့အဲ့ဒါလို့မှတ်ကောင်းပြီးတော့အထူးကြောင့်ကြဆက်ဆရာမရှိဘူးလားသူ့အရှင်နဲ့သူသွားနေတဲ့အခါအမှတ်ကောင်းပြီးတော့တမတ်ဆာနှစ်မတ်ဆာလောက်တတိလစ်လစ်သွားတတ်တယ်ဖြုတ်ကနေဖြုတ်ကနေတတိလစ်လစ်သွားတတ်တယ်အဲ့ဒါဥပက္ခ ကြောက်တတိလက်ခေါ်တာသဘောတရားလို့ခေါ်တယ်ကမ္မထမ်းဆရာသိအရေးကြီးတယ်အဲ့ဒါနေရာမှာယောဂီဖာပြောသွားပါလေယောဂီကဘယ်ညာရောက်နေပါလဲကိုမှတ်တမ်းကိုပြန်ကိုပြန်ကြည့်ရကမ္မထမ်းဆရာကယောဂီကဘယ်နေ့ကဘယ်ညာရောက်လာတယ်ဘယ်ညာကနေပြီးတော့သူဘယ်ညာအောက်ဘယ်တော့ကပြန်ဆင်းသွားတယ်ညာရှိကိုတုတ်တယ်နေတယ်ဘောဇင်တရားရဲ့သူမှဘာတွေထင်ရှားအများဆုံးဘယ်ဘောဇင်သူမှထင်ရှားတယ်ဒီယောဂီဟာမျက်စိမျက်နှာအခြေအနေကဘလူနေတယ်သွားလာဘလူနေတယ်ပြုကုရုပြကလာနေတယ်တည်ငြိမ်မှုရှိတယ်ဆိုတာ အားလုံးလိုက်စဉ်းစားထားရတယ်စဉ်းစားထားရတယ်ကမ္မထံတရားလျှောက်ပြီဆိုတော့ तू က तू လျှောက်တဲ့ तू လျှောက်ချင်တဲ့အပိုင်းကိုအပိုင်းလျှောက်တဲ့ခါကျတော့အပေါ်ထောင်ထောင်ပြီးတော့ကြည်တတ်တဲ့ကမ္မထံဆရာကိုကမ္မထံဆရာဘာများပြောပါလိမ့်မလဲလို့ပေါ့အဲ့ဒါမျိုးကြည်တယ်အဲ့ခါကျတော့နားလျရတယ်ကမ္မထံဆရာသိနားလည်ဖို့လိုတယ်သိကြွန့်ကျင်ဖို့လိုတယ်တရားစေတရားမှန်ရဖို့ဆိုတာဟာတော်တော်ရည်ကြီးတယ်ယောဂီတို့အရင်မကြည့်ဘူးလားဒါကြောင့်မို့ခောက်ကြည့်ကလေးမှဆွဲတာပေါ့နော် ဒါကြောင့်မို့အဲ့ဒါလို့ဘောဇင်တရားတွေအလွန်အားကောင်းလာပြီဆိုလို့ရှိရင်ဘာဖြစ်လာတယ်လဲလို့ဆိုတော့လောဟိတံပတိဒိဋ္ဌိဥပါဒရူပံဝိသုဒ္ဓံဟောတိယောဂိယခန္ဓာမှာဝိပဿနာဉာဏ်အားကောင်းပြီးတော့ဘောဇင်တရားတွေအလွန်ထင်ရှားလာတဲ့အခါမှာတဲ့လောဟိတံသွေသည်ပတိတတိသာရှင်းစင်ကြယ်၍လာ၏လောဟိတံသွေသည်ပတိတတိကြည်လင်၏သွေးတွေကြည်လင်လာတယ်အရင်က သွေးတွေဟာနောက်ကျူးနေတဲ့အခါရှိတယ်အခုသွေးတွေဘာဖြစ်လာသလဲကြည်လင်လာသွေးကြည်လင်လာရင်ခန္ဓာကိုယ်ထဲမှာသွေးလက်ပတ်မှုနှုံးဟာမြန်လာတယ်ပြည့်ချွဲနေတဲ့သွေးနဲ့ကြည်လင်တဲ့သွေးဟာကြည်လင်တဲ့သွေးဟာသွက်သွက်လက်လက်ရှိတယ်မကြည်လင်တဲ့မကြည်လင်တဲ့သွေးဟာပြည့်ချွဲနေတယ်ပြည့်ချွဲနေတဲ့သွေးလက်ပတ်မှုဟာနှေးကွေးတယ်ကြည်လင်တဲ့သွေးဟာလက်ပတ်မှုနှုံးဟာမြန်တယ် ဒါကြောင့်မို့ကမ္မထံတရားအထုတ်တဲ့ယောဂီတရားကိုတွေးခွန်လို့သွားတိုင်းကြည့်ဘောဇင်တရားအလွန်ထင်ရှားတဲ့အခါမှာယခင်နှုတ်နဲ့ထက်ညာကြီးပူနေတာသွားတွေ့ရလေပဲအဲ့ဒါဒါတွေးကြည်လင်ပြီးတော့တွေးလက်ပတ်မှုဟာလင်မြန်လာတဲ့သဘောတရားပဲအဲ့ဒါကြည့်မယုံရင်စမ်းကြည့်ပေါ့ကိုယ့်ဟာကိုယ်စမ်းကြည့်ပေါ့ဒါကြောင့်မို့ဒီဘောဇင်တရားတွေအပြည့်စုံဖြစ်လာပြီဆိုရင်ဘယ်လိုနေမလဲလောဟိတံသွေးသေးပတိတိကြည်လင်လာဤသွေးတွေဘာဖြစ်လာမလဲဟော သွေးကြည်လင်လာတဲ့အတွက်ကြောင့်မို့ယောဂသွေးတွေပြောက်သွားတယ်အနာယောဂတွေကင်းရှင်းသွားတယ်ယခင်ကစိတ်ကူလို့မကောင်းတဲ့အနာယောဂတွေဒီဘောဇင်တရားတွေပေါ်လာပြီဆိုရှင်တစ်ခုချင်းတစ်ခုချင်းတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းကင်းကွာသွားတယ်ယောဂတွေကောင်းသွားတတ်တယ်ဥပါဒရူပဥပါဒယုတ်တရားတွေဝိသုဒ္ဓဟောတိတာရှင်းစင်ကြယ်၍လာ၏ခန္ဓာကိုယ်အယုတ်အနေထားလည်းပဲတာရှင်းစင်ကြယ်သွားတော့တယ်သွေးကြည်လင်လာတော့ယုတ်လည်းဘာဖြစ်သွားမလဲတာရှင်းစင်ကြယ်လာတယ် အရင်ကတရားအမထုံးမီ ပုံနဲ့တရားအထုံးမီပုံလေးမှန်ထက်ကြည့်ကြည့်ပေါ့စိတ်ပညာထားတယ်လို့ပေါ့စိတ်မစားမီပုံစိတ်စားပြီးပုံဆိုလို့ပေါ့ကိုယ့်ကိုပြန်ကြည့်ကြည့်ပေါ့ဘယ်လိုနေမလဲဆိုတာဥပါဒာရူပဝိတုဒ္ဒံဟောတိလက်သွေးကြည်လင်သွေးတွေပါလေကြည်လင်လာပြီဆိုတော့ခန္ဓာကိုယ်ရဲ့ရုပ်ရည်ဘယ်လိုနေမလဲတတရှိရှိမဖြေဘူးလားခန္ဓာကိုယ်ကထွက်တဲ့ချွေးတွေကြမ်းကြကထွက်တဲ့ချွေးတွေပါလေများလည်းပဲအနံ့အသက်ဟာအတော်နှဲသွားတတ်တယ် ဒါတရားတီးဝလာတဲ့ပုဂ္ဂိုလ်များမှာပေါ့ချွေးတွေပါဖတ်တယ်မှာပဲအရင်ကနန္နစောစောရှိတဲ့ချွေးတွေဟာခုဒီအချိန်ခါမျိုးမှာဆိုရင်ချွေးတွေကသိပ်ပြီးတော့နန္နစောစောသိမရှိတာဘူးအဲ့ဒါတရားသဘောရဲ့စင်ကြယ်ပုံလေးပေါ့อืมချွေးတွေပါလေဒီဘောဇင်တရားဖြည့်ဆိုရှင်ချွေးတွေပါလေနတ်ဆုံးမရှိဘူးဆိုပြီးတခါတည်းဆေးတွေပါလေလိမ့်ပြီးတော့မထားနဲ့ပေါ့စိတ်လိမ့်ထားတာအနာတမျိုးရှိတယ်နော်ဒါကတခြားစီပဲဒါကြောင့် ဒီဘောဇင်တရားတွေကိမ္ဖန်များစွာဖြစ်ပေါ်လာပြီဆိုရင်ခန္ဓာကိုယ်မှာသွေးတွေလည်းတာရှင်းကြည်လင်လာမယ်ရုပ်တွေလည်းပြောင်းလာမယ်ဆိုတော့ယောဂါတွေဘာဖြစ်သွားတတ်သလဲသက်သာသွားတတ်တယ်လုံးဝလည်းပျောက်သွားတတ်တယ်အဲ့ဒါဘောဇင်တရားရဲ့အကျိုးကျေးဇူးတရားတွေအဲဘောဇင်တရားဘောဇင်တရားဆိုတာဒီလိုတရားအားထုတ်မှဘောဇင်တရားကဖြစ်နိုင်တယ်နော်ဘောဇင်တရားဖြစ်နိုင်တယ်အဲ့ဒီဘောဇင်တရားဖြစ်ပြီဆိုလို့ရှင်တော့ဖြစ်ယောဂါတွေလည်းကောင်းသွားတတ်တယ်တဲ့နားလည်တယ်မဟုတ်ဒီတရားတွေ ကဲဆောင်းမိုးလေးဆိုကြစို့လက္ခဏာရတပိစုပဋ္ဌံသဘောဥပေခာကညီမျှစေသည်ဒါလက္ခဏာသဘောဥပေခာကညီမျှစေသည်တဖက်လိုက်ချင်းပယ်ခွင်းတသည်ဒါရသခေါ်တဲ့ကိစ္စရဲ့သဘော တဖဲလိုက်ချင်းကွယ်ခွင်းတသည်လေဘဟုမြချိန်ကြနေသည်ဒါပြစ္ဆုပထိုင်သဘောလေဘဟုမှာမျှပြီးတော့ချိန်ကြနေတယ်တဲ့လေဘဟုမျှချိန်ကြနေသည်နွားစုံကောင်းနှင်မောက်တူပေသည် နွားနှကောင် အာညာတဲ့နွားနှကောင်ဟာမောင်းနှင်သွားတဲ့အခါမှာအာညာနေရင်ဘာမှကြည်တုပ်เสียမလို့ပဲနဲ့ဘာမှကြောင်းကြံဆက်เสียမလို့ပဲနဲ့နွားလှဲမောင်းသမားဟာအညီမျှသွားနေရတယ်လို့ပဲတဲ့နွားစိုးကောင်းနှင်မောင်းတူပေသည်ဥပေခာမှတ်ပါဘောဇင်မီဥပေ ဥပေခါကညီမျှစေသည်တဖဲလိုက်ခြင်းပယ်ခွင်းတသည်လေဘဟောမျှချိန်ကြနေသည်နွားဆိုကောင်းနှင်မောင်းသူပေသည်ဥပေခါမှတ်ပါဘောဇင်မီ पैसों की ပက္ခသာဘောဇဉ်တရားရဲ့လက္ခဏာရတပိစုပဋ္ဌာန်သဘောယောဂီရဲ့ဉာဏ်ထက်မှထင်ရှားလာပုံပေါ့ကိုယ့်ကိုနှိုက်ဆင်ပြီးတော့ကြည့်ပေါ့ဥပက္ခသံဘောဇဉ်တရားဖြစ်ခြင်းအကြောင်း၅ပါးရှိတယ်တဲ့ပင်စဓမ္မဥပက္ခသံဘောဇဉ်ကတဥပါဒယသံဝတ္တတိဥပက္ခသံဘောဇဉ်တရားဖြစ်ခြင်းအကြောင်း၅ပါးရှိတယ်ယောဂီတို့အဲ့ဒီအကြောင်း၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှာဥပက္ခသံဘောဇဉ်တရားတွေဖြစ်နိုင်တယ်တဲ့ နံပါတ်1သတ္တမစ္ဆတတ္တာသတ္တမစ္ဆတတ္တာအသက်ရှိတတ္တဝါတို့ရဲ့အပေါ်မှာ အလေအလသဘောထားရှိသူရှိရမယ်အသက်ရှိတတ္တဝါတို့ အပေါ်မှာအလေအလသဘောထားရှိရမယ်ဒါတတ္တမစ္ဆတတ္တာခေါ်တယ်အလေအလသဘောတရားဆိုတာဘာလဲအပူအလိုမရှိဘူးဆက်ဆံတဲ့နေရာမှာတဦးနဲ့တဦးဆက်ဆံတဲ့နေရာမှာ အလေအလသဘောတရားရှိရမယ်တချို့ကသိပြီးတော့ချစ်မှုလွန်ကဲတတ်တယ်တချို့ကဒေါသသိပြီးတော့လွန်ကဲနေတတ်တယ်အချင်းချင်းတတ္တဝအချင်းချင်းအသက်ရှိတတ္တဝအချင်းချင်းတဦးနဲ့တဦးဆက်ဆံတဲ့နေရာမှာ အတူတကပေါင်းသင်းပြီးတော့နေတဲ့နေရာမှာ အများနဲ့စုပေါင်းပြီးတော့နေတဲ့နေရာမှာတဲ့တချို့တချို့ပုဂ္ဂိုလ်များကကိုယ်အလိုတို့လိုက်ပြီးတော့ဆက်ဆံတတ်တဲ့ပုဂ္ဂိုလ်ပေါ်မှာခင်မင်မှုပုံမလွန်ကဲ့မှုမရှိဘူးလား ကိုယ့်အပေါ်မှာသိပြီးတော့မလိမ့်လျော့တာတဲ့ပုဂ္ဂိုလ်ကြတော့ခင်ဝင်မှုများရလားမများတဲ့အပြင်ဒေါသတရားတွေမဖြစ်နိုင်ဘူးလားအဲဥပက္ခသဘောစဉ်တရားဖြစ်ဖို့ရတဲ့အတွက်ယောဂိယတန်တာမှာဒီလိုအနေထားမျိုးရှိရဘူးအများနဲ့စုပေါင်းပြီးတော့နေထိုင်အခါမှာအတူတကွလုတ်ကင်ပြီးနေထိုင်တဲ့အခါမှာတဲ့ဘယ်သတ္တဝါနဲ့ပဲအတူရှင်တွဲပြီးတော့နေနေအလေအလသဘောထားသူမှရှိတယ်တဲ့အလေအလသဘောထားရှိတယ် ဘသူကမှခင်တွယ်မှုသဘောတရားလွန်လွန်ကဲကဲမှုဒီမှာမရှိဘူးတဲ့အညီအမျှရှိတယ်သူ့ဖက်ကိုယ်ဖက်သာသူမှမထတတ်ဘူးဘိုင်းညှိအောင်သူထတတ်တယ်အဲ့ဒါကိုအလေအလသဘောရှိတဲ့သူလို့ခေါ်တယ်အလေအလသဘောမရှိတဲ့ပုဂ္ဂိုလ်ကိုလောကမှာအများကအဲ့ဒီပုဂ္ဂိုလ်ပေါ်မှာကြီးညိုမှုရှိရလားဩဘယ်သူကတော့ဖြစ်အဲသူ့ကိုအဲဘာပြောမလဲပြောမတာတော်ဘုန်းကြီးလည်းပဲ ဘယ်လူကတော့ဖြစ်သူ့အလိုသူလိုက်တော့သူကသိပြီးတော့ကဲလာတယ်အဲသူ့အလိုလိုက်တော့သူ့ကိုပေးတော့သူ့ကိုကမ်းတော့သူကတမျိုးမပေးမကမ်းတဲ့လူကတမျိုးလောကမှာမရှိဘူးလားဒါဥပက္ခသဘောတရားဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးပေးပေးမပေးပေးကြွေကြွေမကြွေကြွေတဒံနဲ့ထားရသဘောထားရှိတဲ့ပုဂ္ဂိုလ်ဟာဥပက္ခသဘောစဉ်တရားဖြစ်နိုင်တဲ့ပုဂ္ဂိုလ်ပဲတဒံတဲ့တစားတဲ့ထားရမယ်တဲ့အသက်ရှိသတ္တဝါအပေါ်မှာဆက်ဆံတဲ့နေရာမှာပေါင်းသိတဲ့နေရာမှာအများနဲ့ အတူတကွနေတဲ့နေရာမှာ ပေးပေးမပေးပေးကြွေကြွေမကြွေကြွေဘယ်လိုနေရမလဲတထန်တထာတဲ့တစားတဲ့ရှိရမယ်အဲ့ဒါဥပက္ခသံဘောဇဉ်တရားရဲ့ဖြစ်ခြင်းအကြောင်းတစ်ပါးဒါကိုတတ္တမစ္စတတ္တတတ္တဝါတို့အပေါ်မှာ အလေအလသဘောထားရှိသူဖြစ်ရမယ်နံပါတ်1အင်္ဂါနံပါတ်2အင်္ဂါသင်္ခါရမစ္စတတ္တသင်္ခါရတရားတွေပေါ်မှာအလေအလသဘောထားရှိသူဖြစ်ရမယ် သင်္ခါရသဘောတရားဆိုတာဒီနေရာမှာကတော့အသက်မဲ့ပစ္စည်းတွေပေါ့အသက်မဲ့ပစ္စည်းတွေပေါ်မှာတဲ့အလေအလသဘောထားရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ချို့ပုဂ္ဂိုလ်များဟာမိမိပိုင်ဆိုင်တဲ့ပစ္စည်းတွေကို သူတစ်ပါးနဲ့ဆက်ဆံမှုကိုမလိုလားတာဘူးမလိုလားတာဘူးကိုပစ္စည်းကိုကိုယ်တည် ပြီးတော့ခင်တွေ့တတ်တယ်လွန်ကဲတတ်တယ်ဒါသင်္ခါရတရားတွေပေါ်မှာစွဲလန်းမှုလွန်ကဲတဲ့တဏှာလို့ခေါ်တယ် အဲ့ဒီသင်္ခါရတရားပေါ်မှာဆွဲလန်းမှုလွန်ကဲလေလေအဲ့ဒီသင်္ခါရတရားတစ်စုံတစ်ခုပြည့်စည်သွားပြီဆိုရင်သူ့မှာစိတ်ဆင်းရဲမှုတွေပုံမူပြီးတော့လွန်ကဲလာလေဖြစ်တတ်တယ်ဆင်းရဲလွန်ကဲတဲ့သဘောတရားဆိုတာတွေ့တာမှုလွန်ကဲရင်ဆင်းရဲမှုလွန်ကဲတယ်ယောဂီတို့တွေ့တာမှုနည်းရင်ဆင်းရဲမှုနည်းတယ်တွေ့တာမှုမရှိရင်ဆင်းရဲမှုမရှိတော့ဘူးဆင်းရဲများတဲ့နည်းတဲ့ဆိုတာဟာသင်္ခါရတရားတွေပေါ်မှာတွေ့တာမှုလွန်ကဲရင်ဆင်းရဲမြတ်တတ်တယ် သူကအဲ့လိုသဘောမရှိဘူးလက်သင်္ခါရမစ္စတတ္တသင်္ခါရတရားတွေပေါ်မှာတွေ့တာမှုလွန်ကပ်မှုသူမှမရှိဘူးလက်အလေအလသဘောတရားရှိတယ်သဘောထားရှိတယ်အဲ့ဒါဥပ္ပခါသံဘောဇဉ်တရားဖြစ်ခြင်းရဲ့အကြောင်းတရားတရားပဲတဲ့ဟုတ်ပြီလားနားလည်တာမဟုတ်လားအဲကိုပိုင်တဲ့ပြည့်စုံပေမဲ့သူများလည်းပဲသုံးလို့ရှိရင်သူကအပြစ်မမြင်တတ်ဘူးသူဟာလည်းသူသုံးပေါ့ကိုဟာလည်းသူသုံးပေါ့ အဲ့ဒါလို့အပေးအယူညီမျှတဲ့သဘောရှိပါတော့အပေးအယူညီမျှသဘောတရားရှိတယ်တချို့ပုဂ္ဂိုလ်ကဒီလိုမဟုတ်ဘူးကိုဟာမှာကိုဟာအဲ့ဒီပုဂ္ဂိုလ်လောကအောင်ရှိဘူးလားဒါသင်္ခါရတရားတွေပေါ်မှာစွဲလန်းမှုလွန်ခဲ့တယ်စွဲလန်းမှုလွန်ခဲ့သွားပြီဆိုအဲ့ဒီသင်္ခါရတရားပစ္စည်းတစ်ခုပျက်စီးသွားပြီဆိုရင်တော့ဒုက္ခရဲ့သူမှာအများကြီးမဖြစ်ဘူးလားဒါကြောင့်မို့သင်္ခါရတရားတွေပေါ်မှာလေအလေအလတ်သဘောထားရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့အဲ့ဒီပုဂ္ဂိုလ်မှာဥပက္ခတရားဖြစ်နိုင်တယ်တဲ့အနံပါတ်2အင်္ဂါပေါ့နံပါတ်3 သတ္တသင်္ခါရကိလေယာဏပုက္ကလပရိဝိဇနတာဒါနားလည်ဖို့လိုတယ်သတ္တသင်္ခါရကိလေယာဏပုက္ကလပရိဝိဇနတာတတ္တဝသင်္ခါရတို့အပေါ်မှာမဲမောတတ်သော ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်မြန်နှုတ်စုံမဲမှုတဏှာလွန်ကဲတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်ကိလေယာဏဆိုတာတတ္တဝသင်္ခါရတရားတွေပေါ်မှာမြန်မြန်နူးနူးစုံစုံမဲမဲနှင်းနှင်းသက်သက်တွဲ့တွဲ့တတ်တလွန်ကဲတဲ့သဘောတရားကိုကိလေယာဏလို့ခေါ်တယ် အဲ့ဒါလို့သဘောတရားရှိတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်လေအသက်ရှိသတ္တဝါတွေပေါ်မှာအသက်မဲ့သင်္ခါရတရားတွေပေါ်မှာမြန်းလို့စုံမဲ့တဏှာလွန်ကဲတဲ့ပုဂ္ဂိုလ်တွေကိုရှောင်ကျင်ရမယ်တဲ့ဟုတ်ရဲ့လားတချို့လွန်ကဲမှုမရှိဘူးလားငါမှငါဟာဟုတ်ရဲ့လားကိုယ်နဲ့ခင်မင်းကြီးနေတဲ့ပုဂ္ဂိုလ်တွေဆိုရှင်သူတော်ဘာနဲ့ခင်မင်းကြီးနေတာမကြိုက်တဲ့ပုဂ္ဂိုလ်တွေမရှိဘူးလားဒါမစ္စရိယသဘောတရားတွေလောကမှာသိထင်ရှားတယ်သိထင်ရှားတယ် ကိုယ်နဲ့ခင်မိနေတဲ့ပုဂ္ဂိုလ်သူတစ်ပါးနဲ့ခင်မိပြီဆိုရှင်မကြိုက်တတ်ဘူးဟုတ်ရလားအဲ့သဘောတရားလောကမှာမရှိဘူးလားအဲကိုကြည်ညိုတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးကိုသူများသွားကြည်ညိုပြီဆိုရှင်မကြိုက်တတ်ဘူးဒါလောကမှာမရှိဘူးလားအဲရှိတတ်တယ်ကိုကဆိုပါတော့ဖြောကြီးလာကတ်တယ်အော်တက္ကမကြီးဘသူဖြောကြီးလာကတ်သွားပြီဘုန်းကြီးကဒီနေ့တော့ဖြောကြီးကိစ္စပြီးရပြီအရှင်ဖျားတို့ကတပည့်တော်ကနေစဉ်လာကတ်နေတာပဲဘာဖြစ်လို့သူများလာကားတော့လူထူတာလူခါရတာတော့ အဲ့ဒါပါလေဥပက္ခဖြစ်ခြင်းအကြောင်းလားဟုတ်သလားမဟုတ်ဘူးလားอืม तू ကလာသေးတယ်အဲ့ဒါမျိုးဘုန်းကြီးဆိုတော့ဘုသူကကပေါ့ဥရဥရလူလကားချင်းစလိုက်တာပါပဲဒါမှ तू ကားတဲ့ပစ္စည်းမှစရမယ်ပေါ့သူကအဲ့ဒါလေးအဲ့ဒါလို့အစွဲလမ်းလွန်ကတဲ့ပုဂ္ဂိုလ်တွေလောက်ကမရှိဘူးလားရှိတယ်တွေ့တဲ့တွေ့ခုတိုင်းကြားကြားခုတာပါပဲအဲ့ဒီမျိုးလက်ကားရချင်းဘုန်းကြီးကစားကုန်စားတော့ထခဲ့တာပါပြောခိုင်းတာပါတခါထခဲ့အစပွဲဝါတင်ထခဲ့အဲ့လိုဖြူချင်းဘယ်တော့မှမစားတော့ဘူး ဒီဒီဒီပုဂ္ဂိုလ်ရဲ့ကြည်ညိုမှုတရားတရားဟာမှန်မှန်ကန်ကန်မရှိဘူးဆိုပြီးတော့အဲသူတွေ့တဲ့ဟာစခင်မှာစတော့တာပဲအဲ့ခါကျတော့ဒါကြောင့်အဲ့ဒါကိုနားလည်ဖို့လိုပါတယ်တဲ့တတ္တသင်္ခါရကိလေသာပုဂ္ဂလပရိဝိဇ္ဇနာတာတတ္တဝသင်္ခါရတရားတွေအပေါ်မှာဆွဲလန်းလွန်ကဲတဲ့ပုဂ္ဂိုလ်တွေကိုရှောင်ကျင်ပါဟုတ်ပြီနော်နံပါတ်၄တတ္တသင်္ခါရမင်းစတ္တပုဂ္ဂလသီဝနတ္တာတဲ့ တတ္တဝသင်္ခါရအပေါ်မှာအလေအလ၌တည်တဲ့သဘောရှိတဲ့ပုဂ္ဂိုလ်ကိုမှီဝဲပါတဲ့တတ္တဝသင်္ခါရတို့အပေါ်မှာအလေအလ၌တည်တဲ့သဘောရှိတဲ့ပုဂ္ဂိုလ်ကိုသာလင်မှီဝဲပါဥပက္ခရှိတဲ့ပုဂ္ဂိုလ်တွေပေါ့လေတတ္တဝသင်္ခါရအပေါ်မှာသူကဆွဲဆွဲလန်းလန်းလည်းမရှိဘူးတွေ့တွေ့တာတာလည်းမရှိဘူးမဲမဲမောမောလည်းမရှိဘူးပေါ့သိပြီးတော့ခစ်ခစ်ခင်ခင်လည်းမရှိဘူးပေါ့ဖြစ်တယ်လို့ပဲသူက နေတတ်ထိုင်တတ်တယ် သူ့လူကိုလူလည်းပဲသူမှမရှိဘူးအတွင်းလူပြင်လူလည်းမရှိဘူးအဲဒါလို့တတ္တဝသင်္ခါရတရားတွေပေါ်အလယ်အလမ်းမှာတည်နေတဲ့ပုဂ္ဂိုလ်နဲ့ရှင်တွဲပြီးနေရတယ်ခက်တော့ခက်သားနော်သူတွေဆိုတာခက်သားတရားဆိုတာခက်သားအဲဒါလို့ညီမြနေတဲ့ပုဂ္ဂိုလ်မှတရားရှိတယ်လို့ဆိုတယ်နော်အစာပိုင်းတို့ကဟောလာပြီဘုန်းကြီးဒါနံပါတ်၄ပြီးသွားနံပါတ်၅တထဒီမုတ်တ္တဥပ္ပခါသံဘောဇဉ်တရား ဖြစ်ဖို့ရန်ဆွဲဆွဲမြဲမြဲသက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်။ငါးသန္တာဥပက္ခသဘောစဉ်တရားတွေအမျက်မပြတ်ဖြစ်နေအောင်ငါကြိုးစားမယ်လို့အဲ့လိုသဘောထားရှိတဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်။အားလုံးဘယ်နှပါရှိသလဲ။၅ပါးနံပါတ်1တတ္တမစ္ဆတတ္တာတတ္တဝါတွေပေါ်မှာအလယ်အလသဘောထားရှိရမယ်။နံပါတ်2သင်္ခါရမစ္ဆတတ္တာသင်္ခါရတရားတွေပေါ်မှာအလယ်အလသဘောထားရှိသူဖြစ်ရမယ်။နံပါတ်3 တတ္တသင်္ခါရကိလေယနာပုဂ္ဂလပုရိဝေသနတ္တာတတ္တဝသင်္ခါရဒီပေါ်မှာမြန်လို့တဲ့ပုဂ္ဂိုလ်တွေ့တာတဲ့ပုဂ္ဂိုလ်ကိုရှောင်ကျင်ရမယ်နံပါတ်၄တတ္တသင်္ခါရမြင်စတာပုဂ္ဂလသေဝနာတ္တာတတ္တဝသင်္ခါရအပေါ်မှာအလဲအလား၌ရှိတဲ့အလဲအလား၌သဘောနဲ့တည်တဲ့ပုဂ္ဂိုလ်ကိုသာလင်မှီဝဲရမယ်နံပါတ်၅တတ္တတိမုတ္တတာဥပက္ခသံဘောစဉ်ပြဖြစ်ဖို့ရန်အမြဲတမ်းနှလုံးသွင်းကြိုးစားအားထုတ်မှုရှိရမယ်အဲ့ဒီအင်္ဂါ၅ပါးနဲ့ပြည့်စုံရင် ဘာဖြစ်လာမလဲဥပက္ခသဘောစဉ်တရားတွေဖြစ်လာမယ်တဲ့နားလည်ပြီလားဥပက္ခသဘောစဉ်တရားဖြစ်တဲ့ပုဂ္ဂိုလ်မှာအထူးမှတ်သားစရာတစ်ချက်နည်းနည်းပြောပြမယ်လူရင်းသဘောပေါ့ပฏิလယတိပฏิကုဒတိမုတ်စိတာဟောတိပฏิလယတိဆိုတာကသူကပုံကွယ်နေတယ်ပုံကွယ်နေဆိုတာဟာကိလေသာအာယုန်နဲ့ဆက်စပ်ပြီးတော့သူလက်မခံတော့ဘူးတဲ့ဒါနားလည်ဖို့လိုတယ် ကိလေသာဖြစ်ပွယ်အာယုံတွေကိုသူဟာဘယ်တော့မှသူလက်မခံတော့ဘူးတဲ့ဒါပฏิလျာတိပုံကွယ်နေတယ်ကိလေသာဆိုတာကိုကလက်ခံမှဖြစ်တယ်မဟုတ်ဘူးလားကိုကလက်မခံရင်ကိလေသာကိုမှဖြစ်နိုင်ရဲ့လားအဲသင်္ခါရတရားတွေပေါ်မှာတတ္တဝသင်္ခါရတရားတွေပေါ်မှာလေကိလေသာဖြစ်ဖို့ရသူကပုံကွယ်နေတယ်တဲ့ကိလေသာအဖြစ်မခံတော့ဘူးပฏิကုတတိတဲ့တောဆုံနေတယ်ကိလေသာနဲ့တွဲရင်ရှေ့ကိုမတိုးတော့ဘူးတဲ့တောဆုတ်သွားတယ်တဲ့ ဥပမာဘာနဲ့တူတယ်လဲလို့ဆိုတော့ပိုးခီတို့နိုင်လွန်ခီတို့မိရှူလိုက်ရင်ဘာဖြစ်သွားတာလို့တွန့်ပြီးတော့ကိုွေးပြီးတော့မသွားဘူးလားဒီပြင်ဒီပြင်ပစ္စည်းတွေမိရှူလိုက်ရင်အဲ့လိုတောင်းမှုကိုွေးမှုရှိရလားဟောသူကကိလေသာဖြစ်ပွက်ရှိတဲ့အာယုံလောဘဒေါသစကိလေသာဖြစ်ပွက်ရှိတဲ့အာယုံနဲ့တွေးပြီးဆိုလို့ရှိရင်သူစိတ်ကလေးကဘလို့ဘာဖြစ်သွားတာလဲအတိက မှန့်ပြီးသားဖြစ်သွားပြီတဲ့တုတ်ဆုတ်သွားပြီရှေ့ကိုတုတ်တယ်မှုရှိရလားသူစိတ်လေးဘာဖြစ်သွားမလဲနောက်ကိုဆုတ်သွားတဲ့ ဟုတ်လားနောက်ကိုဘာဖြစ်သွားမလဲဆုတ်သွားတယ်အဲ့ဒါအဲ့တော့ပฏิကုတတိလို့တော့ဆုတ်သွားတယ်လို့သူတို့ဆိုတယ်ဟုတ်လားပုတ်ခီလေးတွေနန်လောင်ခီလေးတွေမိရှုကြည့်ပါလားဘလို့နေတယ်ကိုယ်ပြီးတော့တော့တော့မသွားဘူးလားအဲ့ဒါလိုပဲတဲ့ကိလေသာဖြစ်ခွင့်ရှိတဲ့အာယုန်နဲ့သူတွေးပြီးဆိုရင်သူစိတ်ကလေးကိုဖက်ကနေဆိုတတိဝိရိယနဲ့တားမြင်လိုက်ပြီးတော့သူရှေ့ကိုမတိုးတော့ဘူးနောက်ကိုသူဆုတ်သွားတယ်စိတ်နေထားပေါ့မုတ်စိတာဟောတိတဲ့ကာမဂုဏ်အာယုန်ကိုသူမျက်နှာလွှဲသွားပြီတဲ့မုတ်စိတာဟောတိ ကာမအာယုံပေါ်မှာသူဘာဖြစ်သွားပြီလဲမျက်နှာလွှဲသွားပြီဆိုတော့ကာမအာယုံပေါ်မှာသူစိတ်ဝင်စားမှုရှိသေးရဲ့လားဒါဥပက္ခသဘောစဉ်ရဲ့အနေထားပဲယောဂီတို့နားလည်ပြီလားကိလေသာတွေမဖြစ်အောင်သူဘာဖြစ်နေသလဲပုံကွယ်နေတယ်ကိလေသာနဲ့တွေးရင်သူသူစိတ်ကလေးဟာတောဆုပ်သွားတယ်နှုတ်ဆုပ်သွားတယ်ကိလေသာအာယုံကာမဂုဏ်အာယုံတွေမှနေပြီးတော့သူသူမျက်နှာလေးဘာဖြစ်သွားပြီလဲမျက်နှာလွှဲသွားပြီဒါဥပက္ခသဘောစဉ်တရားရဲ့တရားရဲ့ ပြီးွားသောတရားရဲ့အနေထားပဲနားလည်တယ်မဟုတ်လားဒီလိုဆိုတော့ကိုယ်စိတ်ကိုဆုံးဖြတ်လို့မရဘူးလားကက်ခါလို့မရဘူးလားဒါတရားလို့ခေါ်တာပါပဲအဲဒါလိုအခြေအနေမျိုးရှိမှမဲ့ဖို့နိဗ္ဗာန်ကိုကူးသွားတယ်ယောဂီတို့ဒီအခြေအနေမျိုးမိမိတို့တဏ္ဍာမှာမဖြစ်သေးမရသေးတဲ့၍မဲ့ဖို့နိဗ္ဗာန်ကိုမကူးဘူးနိဗ္ဗာန်ဆိုတော့တရားဘယ်လိုနေတယ်လဲယောဂီတို့သိခင်လားဥပမာတစ်ခုပြောပြမယ် မှန်အရင်တစ်ခုရှိတယ်မှန်အရင်တစ်ခုရှိတယ်မှန်အိမ်ထက်မှလူတယောက်လှုပ်ရှားနေတယ်မှန်အိမ်ထက်မှဘလူရှိတယ်လဲဒီလူကဘာလုပ်နေတယ်လဲလှုပ်ရှားနေတယ်အဲ့ဒီလူကိုရာပေါင်းများစွာထောင်ပေါင်းများစွာလူတွေကသူ့ကြီးနေကြတယ်မျက်စိနှလုံးနဲ့ဝိုင်းကြီးနေကြတယ်မှန်အိမ်ထက်မှလူဟာဘာလုပ်နေတယ်သွားနေတယ်လာနေတယ်ထိုင်နေတယ်ရနေတယ်လှုပ်ရှားနေတယ်ရာပေါင်းများစွာထောင်ပေါင်းများစွာလူတွေကမျက်စိ ဘောက်များဆိုရင်အဲ့ဒီပုဂ္ဂိုလ်သူကြီးနေတယ်ကြီးရင်ကြီးနေအဲ့ဒီလှုပ်ရှားနေတဲ့လူကမရှိတော့ဘူးလူဘာပြသွားပြီလဲကြီးတဲ့လူတွေအားလုံးမမြင်ဘူးလားသူလှုပ်ရှားနေတာသူအားလုံးအားလုံးမမြင်ဘူးလားမျက်စိအားလုံးမြင်နေတဲ့ခန္ဓာဟောဒီလူဘာဖြစ်သွားတယ်လဲပျောက်သွားတယ်ပျောက်သွားတယ်ဆိုတာလူအများကမသိဘူးလားမမြင်ဘူးလားဟောဒီလူဘယ်နေရာများသွားပါလိမ့်မလဲလို့ကြည့်ရှုရခါကျထွက်เสียအပေါက်ရှိသေးရဲ့လား မှန်အရေးဆိုအပေါက်ရှိရလားအကယ်၍အပေါက်ရှိလို့ထွက်မဲ့ဆိုရှင်လည်းတရားရတရားရောက်ကမမြင်နိုင်ဘူးလားခုဘယ်သူမြင်တယ်လဲဩဟောဒီမှန်အိမ်ထဲမှာရှိတဲ့လူလှုပ်ရှားနေတာကိုသူတို့ဝိုက်မြင်ရတယ်မြင်နေတဲ့ချက်ချင်းအဲ့ဒီလူဟာမရှိတော့ဘူးဘယ်သွားမှန်းလဲသူဟာမသိဘူးလူအများမမြင်ဘူးလားလူအများမသိဘူးလားဒါလိုပဲနိဗ္ဗာန်ဆိုတဲ့တရားဟာအများကမြင်တယ်လို့သင်္ခါရတရားညာထက်မှထင်ရှားလျက်နဲ့သူဟာပျောက်သွားတယ်ဘယ်ပုံဘယ်နည်းပျောက်သွားတယ်ဆိုတာကတော့ဖြစ် ဒီနေ့ညာစဉ်တရားနာပုဂ္ဂိုလ်တွေပြီးမှာပေါ့ဟုတ်ရဲ့လားအဲဒီညာစဉ်တရားနာပြီဆိုရှင်တော့ဆရာတော်ဘုရားကြီးကျမ်းဂန်အတိုင်းဟောထားတဲ့တရားကိုနားပြီဆိုရှင်ဒီအတိုင်းမှန်ရင်တော့ဟုတ်ပြီပေါ့မမှန်သေးဘူးဆိုရှင်တော့ဖြင့်တရားကိုဆက်အထုတ်ဖို့လူသေးတယ်ခုပြောတဲ့ဥပမာနားလည်တယ်ဟုတ်လားအဲ့ဒီတိုင်းပဲနိဗ္ဗာန်ဆိုတော့တရားအမတန်ထင်ရှားတယ်အမတန်ထင်ရှားတယ်ကဲတရားပွဲသိညာဆိုဤသို့မြတ်စွာဘုရားဟောကြားတော်မူအပ်သော ဥပေက္ခဘောဇဉ်တရားတော်ဒေသနာတော်အများကိုယုတိစွာကျမ်းနာကြကုန်သောဓမ္မသဝနာကုတုကံစေနာပေါင်းတို့ကြောင့်အာလုံသောယောဂီတို့ရဲ့တန်တံမှာတတိတံဘောဇဉ်အစရှိသောခုနှစ်ပါးသောဘောဇဉ်တရားအပြည့်အဝဖြစ်ပေါ်လာကြပြီလျင်ထိုဘောဇဉ်တရားကိုအမိပြု၍ဖြစ်ပေါ်လာသောဝိပဿနာဉာဏ်တရားတွေမဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်ပြတ်ထုတရားများကိုလွယ်ကူသောအသိဉာဏ်ဖြင့်အာလုံမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း